1340ပြည့်နတော်လဇံ12ရက်1998ခုဒီဇင်ဘာ17ရက်တနင်္လာနေ့သင်္စိန်မြို့မြို့နေစေမြို့နေဓမ္မယုံကျောင်းတိုင်းမှာဒီမှာလည်းမဟာဒီမဟာရိဗ္ဗာဝိပဿနာတရားအလုံးအထုတ်ပွဲ10ရက်ပြည့်တဲ့ အဘိဓမ္မာတရားလူခံပွဲသိတရားအဖြစ်တရဲ့အောင်မင်္ဂလာဆရာတော်ဥဇဏဝရဟောကြားတော်မူသောဒါနကြောင့်သံဃာမရှိပါတရားတော်ပါတရားတဲ့ဒါနဟာသံဃာရှိတယ်လို့ပြောဆိုဆွဆွဲနေကြတာတော်တော်ကြာပါပြီ။ အဲဒါကြောင့်အခုဒါနာကြောင့်တန်လျာမရှိပါတရားတော်ကိုပွဲသိအနေနဲ့ဟောမှာနောက်ဆုံးတရားပွဲတော်မဟုတ်တာဒီဆဲတခါမှာအပိတတ်တဲ့တရားပွဲပဲနောက်နေ့တွေလည်းဆဲတခါမြတ်မကဒီတဲ့ရဲ့ရှင်အကြောင်းတည်းရင်ကျင်းပါရအောင်ပဲဒီဌာနမှာမှားရလားဒါကြောင့်နောက်ဆုံးတရားပွဲမဟုတ်ဘူး သေရခမှာဒီတပတ်အပိပတ်တဲ့တရားပွဲလို့ပြောပါဒါနာကြောင့်တန်လျာမရှိပါတရားတော်မဟောခင်အဝရံကုံတော်နဲ့သာကြဆိုရဲ့အရဟံနာလူယမအာဝရဥဒ္ဒိုင်ဘုရားပိုက်တော်ဘုရားသခင်ကိုကြီးကြောင်မြန်တော်ဒီကိုပါဤဘုရား ကြရဲ့အတိုင်းကျင့်ကြကုန်လေရဲ့ဒါဤနောဝိပဿနာဉာဏ်မိမဉာဏ်မိတို့ရဲ့ကိလေသာအမိုက်တို့ကိုချုပ်မြိုင်နိုင်တော့တို့ဤရာနဲ့မာရဗန္ဒယံတိမေ ပဲညွှန်ပြရုံမျှတာတွန်းနိုင်တဲ့တို့နိဗ္ဗာန်ညွှန်ပြတဲ့အတိုင်းကျင့်သုံးရလို့ရှိရင်သိမင်းလက်တွင်းကလုတ်ကင်းမယ်သိမင်းလက်တွင်းကလွတ်မြောက်ရေးမဟာသီပဏဝိပဿနာတရားအလုပ်ဆယ်ရက်ဖွင့်ပြီးယောလာအားထုတ်လိုက်ကြတာ နိဗ္ဗာန်ဘဝလမ်းကြောင်းပေါ်တော့တို့ယောဂီတွေရောက်ကုန်ကြပြီမှန်ရလားမှန်ပါဗျာနိဗ္ဗာန်ဘဝလမ်းကြောင်းပေါ်ရောက်တဲ့အခါခက်ပြီးသွားရင်နိဗ္ဗာန်ရောက်တော့မှာပဲမရောက်နိုင်ဘူးလားဧကယနာမဲ့ကောလမ်းဝဲလမ်းမြောင်မရှိတခုတည်းတကြောင်တည်းလမ်းမတော်ကြီး ညွှန်ကြားဆုံးမထားတဲ့အတိုင်းတဲ့တယ်မမသွားရင်နိဗ္ဗာန်ရောက်မှာပဲမြတ်စွာဘုရားတဲ့တဲ့တော်ကာလကပုံနာတယောက်မေးတယ်မြတ်စွာဘုရားကိုဒီပုံနာအမိယကရဏမောကလံပုံနာလို့ထင်တာပဲမြတ်စွာဘုရားကိုတည်လို့မိတဲ့အရှင်ဘုရားရဲ့တပည့်တွေအကုန်လုံးနိဗ္ဗာန်ရောက်ပါသလားအဲဒီတော့မြတ်စွာဘုရားကအဲ့ဒီပုံနာကိုပြန်မေးတယ် ဆိုကြပါတော့တဲ့ပုံနာရဲ့သင်ကိုယ်တိုင်ရာဇရိုမျိုးသွားတဲ့လမ်းကိုသိနေတယ်အဲဒါသိစီလာပြီးလမ်းမိကြမယ်ရာဇရိုသွားတဲ့လမ်းဘယ်နေရာပါလိဆရာကြီးအဲဒါနင်းကရာဇရိုသွားတဲ့လမ်းဟောဒီကိုကြောက်ဟောနာရောက်တဲ့ခါကျတော့ဒီဘက်ကိုအဲ့ဒီရောက်တဲ့ခါကျတော့ဟိုကိုတဲ့ရဲ့သွားရာဇယုံမြို့တန်းကြီးဝင်လိုက်မယ်။ဒီကလမ်းညွန်မယ်ဆိုပါတော့။သင်ညွန်တဲ့အတိုင်း သင့်တီလာပြီးလမ်းမိတဲ့လူတွေအကုန်လုံးရာဇကြိုရောက်ပါကလားတပည့်တော်ညွှန်ကြားတဲ့အတိုင်းတဏ္ဍမမှာသွားရင်တော့ရောက်တာပေါ့တဲ့တချို့ကတဏ္ဍမမှာမသွားဘူးတဲ့မသွားတဲ့သူတွေမရောက်ဘူးတဲ့အဲ့ဒီတိုင်းပဲငါဘုရားရဲ့တပည့်တွေငါဘုရားညွှန်ကြားဆုံးမတယ်လားအဲကြောင့်အတိုင်းတဲ့တဲ့ငါမှာသွားရင်နိဗ္ဗာန်ကိုရောက်တယ်မသွားရင်မရောက်ဘူးမြတ်စွာဘုရားအပြည့်မရှင်းဘူးလားရှင်းပါဘူးဩမျက်စိနာနာလ စိတ်တကားကြောက်ဌာနကဖြစ်ပေါ်တော်များယုံတရားနံတရားအကျဉ်းသတိပဋ္ဌာန်၄ပါးအိတ်နေရင်ရောရနေရင်ရောသွားနေရင်ရောထိုင်နေရင်ရောအသက်မပြတ်ရှုမှန်ပြီးသွားရင်နိဗ္ဗာန်ကိုရောက်မယ်သဘောပေါက်ရဲ့လားအဲဒီနိဗ္ဗာန်ပေါက်မာရိပဋ္ဌာန်ဝိပဋ္ဌာန်တရားအလုံးအလုံးတဲ့ကိစ္စမှာဒါနကုသိုလ်ရှင်တွေကတော့ပါဝင်ရသေးတယ်မပါဝင်အောင်မြင်မလား ဆွဆွဲချက်ပြင်ထားလို့အဲ့ဒါကိုအသိပေးတဲ့အနေနဲ့ဒါနကြောင့်တန်လျာမရှိပါတရားတော်ကိုဟောရမယ်အဲ့ဒါပဲအာရတချက်သမီးများတို့ဣဒာလောကိဣလောက၌ယောပုဂ္ဂိုလ်အကျင့်ပုဂ္ဂိုလ်ဤတဏှံလိုခြင်းမှုတောင်းတမှုတဏှာကို ရှိသောတံပုဂ္ဂလံထုံပုဂ္ဂိုလ်ကိုယမနံယမနာဟု၍အာဟံပြုမိငါဖယား သည်မြတ်စွာဘုရားခင်ဖွင့်တော်မမူခင်သာဝရဝခါကာရသမယတစ်ခုမှာအရှင်မေလိကဗုဒ္ဓတို့ဘုရားငယ်ဒီဝါထွန်းတဲ့အချိန်ပေါ့မေလိကဗုဒ္ဓဆိုတာသိကြကိုယ်သိတာသူတို့လည်းညွန်ပြရဲ့ဆရာမရှိပါဘူးသိတာသူတို့ကသစ္စာလေးပါးမြတ်တရားကိုသိတယ် သူများကိုသိအောင်လမ်းမညွန်နိုင်ဘူးသစ္စာလေးကသိရမဟုတ်တဲ့တခြားတခြားတရားတွေကိုတော့တချို့အရှင်မေသိကဗုဒ္ဓလေးခေါ်ပါတယ်တချို့အရှင်မေသိကဗုဒ္ဓကိုယ်တော်တွေကတော့ဘာတရားမှမဟောဘူးအဲဒီအရှင်မေသိကဗုဒ္ဓဘုရားတွေပွင့်တဲ့အချိန်ခါကပါရမီမြို့မှာချမ်းသာကြွယ်ဝတဲ့ညီကိုနှစ်ဦးရှိရတယ် အဲ့ဒီညီကောင်ဥကြံခင်းနဲ့လုပ်ပါတဲ့ကြံဆိုင်ပြိုးတာပေါ့ညီငယ်ကတနေ့ကြံခင်းသွားပြီးတော့အချိန်လေးလေးလာတယ်ကြံနေရတဲ့အောင်မြင်မြင်ပါပဲအဲ့ဒါနဲ့ကြံနှချောင်းခုတ်မယ်အဲ့ဒီကတုန်းကကြံနေတာအခုကြံမျိုးမဟုတ်ဘူးတဲ့ အခုမျက်မှောက်ကဝါးကြီးအောင်ထဲရေထက်တာရေထက်ထားတဲ့သဘောမျိုးပဲကြံကြောင်းထဲမှာအရေတွေအဆစ်အပိတ်စီးတာမထိတည်နေတဲ့အဲဒါကြံကြောင်းခုတ်မကြံတော့ဓာတ်ခုတ်မဲ့နေရာရဲ့အထင်သားကကျိုးနဲ့စီးလိုက်ရသေးကြံနေအရေတွေထွက်မကြအောင်လို့ပေါ့ကျိုးနဲ့ခိုင်ခိုင်စီးပြီးတော့မှခုတ်ချယူရတယ်ကြံကြောင်းနဲ့ကြောင်းခုတ်ချ ပခုံးထမ်းပြီးအိမ်ပြန်လာအရှင်ဝိသေကဘုရားကိုယ်တော်ကနေရောဓသမဘာ9ကြာဝင်သားသမဘာယန္နာဤတော့9ကြာသံမသာရဲ့နေရာနဲ့သာဘယ်နေရာမှာလောလောဆယ်သတ်သုံးဝရနိုင်ပါမလဲလို့ကြည့်လိုက်တော့ဉာဏ်ကြောင့်ပခုံးထမ်းလာအိမ်ကပြန်တဲ့အမျိုးသားတယောက်မြင်တာနဲ့ ညီညွတ်အဖြစ်အောင်သင်္ကန်းယုံသပိတ်ပိုက်ပြီးတော့လာရအဲဒီမှာအမျိုးသားရှင်ဘုရားဒီနေရာမှာရင်းသုံးတော်မူပါလို့မြင်းမောက်တဲ့မြေကမူမှာပါလာတဲ့အဝတ်ခင်းပြီးတော့သတင်းသုံးစဉ်ပြီးတော့သူ့အတွက်ကြံတစ်ချောင်းပြီးတော့ဖြည်းပြီးသပိတ်ပေါ်မှာတောက်ထုတ်ထားလိုက်တယ်ဆိုရင်ကြံရည်တွေထွက်ပြီးသပိတ်ထဲရောက်အဲဒီမှာကြံရည်အရှင်မြတ်ကဖုံးပေး ပြီးတဲ့အခါကျတော့နောက်ကလူလေးတဲ့အချင်းညာပြတာနဲ့ညီငယ်ကစဉ်းစားတယ်ကျန်တဲ့ဒီပစ္စည်းကတော့အကိုကြီးအတွက်ပဲဒါပေမဲ့အရှင်ပစ္စည်းကဘုရားကိုလိုကလည်းလူချင်းနဲ့အဟံပြနေတယ်အေးအိမ်ပြန်ရောက်တော့အကျိုးအကြောင်းပြောပြီးတန်ဖို့ဝေလူရင်းနဲ့တန်ဖို့ဝေပေးရမှာပဲကိုယ်တော်ဖို့လူရင်းနဲ့ကိုယ်တော်ဖို့ပေးရမှာပဲသိသာပြီးတော့အကိုကြီးအတွက်ကြံ တပတ်ကခြိထားတဲ့ကြိုးဖြင်းပြီးတော့အရှင်မေရိကဘုရားရဲ့တပိတ်မှာလောင်းလူမြန်နဲ့လောင်းလူပြီးတဲ့နောက်ညီငယ်ကထုတောင်းတာကာယကမြောက်သူရတဲ့ညီငယ်ကဗန္တေအရှင်မြတ်ဘုရားမယဘုရားရေရာဒီယောအယံအဲ့ဒါ မာတာနိဗ္ဗာန်ဒေနာအေဒါနာကုသိုလ်ကောင်းမှုအကျိုးသကြောင့်ဒီဝမလုံးသေးသူနတ်လူဘဝတို့၌ပံပသိင်ကြည်ကျဲတဲ့သီသိင်ချမ်းသာကိုအနုဘောဤတော်ခံစားပြီးမှပရိယောတာနေအဆုံးသောဘဝ၌သုံးမိဒိဋ္ဌဓမ္မမေဝအရှင်မြတ်တို့အရှင်မြတ်တို့သည် နှစ်ချက်ဒီကမလုပ်တဲ့သူလူဘဝနတ်ဘဝမှာကြီးကျယ်တဲ့သိရင်ခံစားပြီးတော့မှမဘုံနိဗ္ဗာန်ရပါလို့ဤဟောလောကသိရင်ချမ်းသာအတွက်ရောမဘောနိဗ္ဗာန်လောကုတ္တရာချမ်းသာအတွက်ပါနှစ်မျိုးတွဲပြီးသူကဆုတောင်းတယ်။ဒါကြောင့်လေကျန်ရည်သူရတဲ့ဒါနကုသိုလ်ကောင်းမှုကြောင့်အဲ့ဒါလေးမှတ်ထားခဲ့။ အိမ်ပြန်ရောက်တော့ဘယ်ကလာလို့ညီလေးရဲ့အာကျန်ကင်းကိုသွားခဲ့တယ်ကိုကြီးရေဟောကွာကျန်ကင်းရောက်ရဲ့သားနဲ့နမုနာကျန်တစ်ချောင်းတစ်ချောင်းမှယူမလာဘူးလားအကျန်တစ်ချောင်းတော့ယူလာတယ်ကိုကြီးရဲ့လမ်းမှာရှင်ပိတိကဘုရားကိုတော်တွေ့လို့ညီလေးအတွက်ကျန်တစ်ချောင်းလှူတယ်ကိုတော်ကဝါအောင်တော့နောက်ကလိုသေးတဲ့အချင်းအပြလို့ကိုကြီးအတွက် ပြန်တစ်ချောင်းထပ်လှူလိုက်ရတယ်9ရောက်အေးအဲ့ဒါဘယ်လိုဖြစ်တော့အကိုကြီးတွေလှူတဲ့ကြံရည်တွေတပိတ်နဲ့ပွေပိုက်ယူဟောကန္နမာရဏတောင်ရောက်သွားတဲ့အခါကျတော့ကျန်တဲ့အရှင်ဘိဓိကဗုဒ္ဓကိုရောနေနဲ့ဝေတော့တာ900တောင်မှလောက်တယ်ကိုကြီးရဲ့ဟောမင်းကဘယ်လိုမြင်ရတော့အရှင်ဘိဓိကဗုဒ္ဓကိုရောကောင်းကင်ကပြန်ပြီးကြွသွားတာကာဏမာရဏတောင်ရောက်ရောအဲ့ဒီမြင်ရတယ် အဲဒီလိုသတင်းစကားပြောလိုက်တော့အကူကြီးကသီတိရေဖြန်းမြန်ခါပြီးတော့သဘောကျလုံးလို့အာရနှစ်သိမ့်လုံးလို့အရှင်ဘိသိကဗုဒ္ဓကိုတော့ကြွသွားတယ်ဆိုရင်ကာဏမရဏတောင်စီကိုလက်အုပ်ချပြီးတော့ဘုရားတပည့်တော်အတွက်ညီလေးလူခဲ့တယ်ဆိုရင်ဒါနကုသိုလ်ကောင်းမှုကိုဝါမြောက်မှုမောသာရုခေါ်ပါတယ်ဘုရားဒီ ဗုဒ္ဓကိုရောမြတ်တိဋ္ဌာဓမ္မသေဝသိမြင်အပ်တော်ထိုတရားကိုယ်သာလင်မေတ္တိတော်သည်အရိကတောဘဝေယံကျမ်းဤသွန်လှူရတဲ့ဒါနကြောင့်ရပါစေသောအရှင်ဘုရားဟောအခုကြီးထူတောင်းတာလေးပဲမှတ်ထားသူကိုယ်တိုင်တူရတာမဟုတ်ဘူးသူ့အတွက်ညီငယ်ကတူတာဝမ်းမြောက်ဝမ်းသာနဲ့အဲ့ဒီဒါနကုသိုလ်ကောင်းမှုကြောင့်အရှင်ပိဋိကဗုဒ္ဓသိတဲ့ မဲညာဘောညာနိဗ္ဗာန်တစ္ဆာလေးပါးတရားကသိမြရပါသေးတာဒါတော့ပဲသူတောင်းတယ်မဲညာဘောညာနိဗ္ဗာန်ပဲသူတောင်းတယ်ဒေဝမနုဿလူဘဝနဘဝသိရင်ခံစားဖို့သူမတောင်းဘူးညီငယ်ကလူဘဝနဘဝသိရင်ခံစားဖို့ရဲ့မဲဘောနိဗ္ဗာန်ရဖို့ရဲ့နှမျိုးတောင်းအကိုကြီးကမဲဘောနိဗ္ဗာန်ရဖို့တစ်မျိုးပဲတောင်းတယ်အဲဒီဘဝကသိပြီ နတ်ပြည်ကိုရောက်ကြတယ်နောက်ဗန္ဓုမရိနေပြည်တော်ကြီးမှာဝိပဿနာမြတ်စွာဘုရားပွင့်သွန်းပေါ်ပေါက်လာတယ်အဲဒီကကြဗန္ဓုမရိမြို့မှာညီကိုနှစ်ယောက်အတူတူပဲလူပြည်လာဖြစ်ကြတဲ့အကြီးကမောင်သေးနာအငယ်ကမောင်အပရာဇိတာညီကိုနှစ်ယောက်ဒီဥဒ္ဒါရင်းနဲ့ပြည့်စုံတယ် မြတ်စွာဘုရားရဲ့အကြောင်းတော်ကိုဗန္ဒရာလက်သွဲပြီးတော့ကအုပ်သေးသေးသွားကြတာမြင်တော့အကိုကြီးမောင်သိနာကပိဋကနဲ့အတူပါသွားဝိမတိမြတ်စွာဘုရားရဲ့တရားတော်ကိုနာတော့ဒီတရားကိုလောလောလတ်လတ်ကျင့်သုံးရအောင်သင်္ကန်းဝတ်မှာဖြစ်မှာသဘောပေါက်ပိဋကဆင်းသွားတဲ့အခါကျတော့ မြတ်စွာဘုရားထံမှာခံစားပြီးသင်္ကန်းဝေါ်လို့ကြောင့်ဖွင့်တော်အဲရောက်မြတ်စွာဘုရားကတိုင်းမင်းစရာများကြံသေးသလားမမဗျာတပည့်တော်ညီငယ်တယောက်ရှိပါတယ်အဲညီငယ်ကိုတိုင်မင်းအောင်ပေါ့အဲဒါနဲ့ညီငယ်ကိုခေါ်ပြီးတော့ကတိုင်မင်းနေငါတို့သင်္ကန်းဝတ်တော်မင်းကြည့်တဲ့ယတိမင်းပဲသိမ့်ပြီးတော့ကနေရပြီရောညီငယ်က အမိပါမရှိတော့အကူကြီးကိုပဲအမေဖေးဒီလိုအားကိုအားရနဲ့နေရတဲ့ဥစ္စာအကူကြီးသင်္ကမောပါနဲ့အာငါတားလို့မဖြစ်ဘူးငါသိဆုံးဖြတ်ချက်ချပြီးပြီငါတော့လက်လက်ကြွကြွကြီးသင်္ကဝတ်တော်မယ်အဲဒီလိုပြောတော့ညီငယ်ကသဘောတူရတယ်သဘောတူအကူကြီးရဲ့ယဟန်ကဘွဲမှာခေါင်းရဲ့တိုင်တိုင်းအတူကြီးလုတ်တယ် ကိုလေးရဲ့နိုင်တဲ့အလူကြီးလုပ်ပြီးတော့ဗန္တေအကိုကြီးဖယားတုံမေဟိအကိုကြီးတို့ကတော့ဘောအနိတရဏကတံဘောအလုံမြောက်ဤအတွက်ဆောင်ရွက်နိုင်ပြီအာဘာနာပေရကာမကုနေဟိဘတ်တော်တပိတော်ညီလေးမှာတော့ကာမဂုံအာယုံ၅ပါးနှောင်းဖွဲ့ ကြောင်ထွေးညစ်ကနေတဲ့အတွက်ကြောင့်နေခမိတဝါပပတိတောင်းအိမ်ကခွာပြီးတော့သင်္ကန်းဝတ်ဖို့နတ်သက်ကောမိမတတ်နိုင်ပါသင်္ကန်းဝတ်နိုင်ပါဘူးတဲ့သူမှာသာမုံအာယုံ၅ပါးဇနီးမယားနဲ့ပစ္စည်းများအဲဒီအနံဝတ်ရရှိနေလို့သူတို့ကမသွန့်နိုင်မခွာနိုင်လို့သင်္ကန်းမဝတ်ဖြစ်ဘူးတဲ့မေတ္တံကေဟိဋ္ဌိတတေဝဟာ ညီငယ်အိမ်မှာနေစဉ်အချိန်ကာလနဲ့အနုသဝိကံသင့်တော်လျောက်ပါမယ်မဟာတန်ကြီးမြတ်သောပုံညကမ္မကုသိုလ်အမှုကိုအသိက္ခာပြောကြပါအိမ်မှာနေလုံနိုင်မယ်ကြီးကျယ်တဲ့ကုသိုလ်လုပ်ငန်းတွေကိုကအကူကြီးကပြောပြပါတဲ့ညွှန်ကြားပါအဲဒီလိုတောင်းမှန်တော့အကူကြီးဘုန်းကြီးက သာဓုသာဓုမာရိတာကောင်းပါရဲ့ကောင်းပါရဲ့ပညာရှိညီလေးအတွေးခေါ်ရင်းတန်တဲ့ညီလေးပေါ့သတ္တုကန္နာကုတေကရောဟိတိအာဟာမြတ်စွာဘုရားအတွက်မွေးရနာကြိုင်ထုံတဲ့ကန္နာကူကြီးကျောင်းဆောင်ကြီးတခု၆ပါးအဲဒီလိုအမိတ်ပေးလို့ ရှိတဲ့ပစ္စည်းတွေများများကြီးအသုံးချခန္ဓာကိုယ်ကြီးကြောင်းလိုက်ကြီးဆောက်တယ်ခန္ဓာကိုယ်ကြီးကြောင်းလိုက်ကြီးသုံးဘက်မုတ်ထားသုံးဘက်မုတ်ရဲ့သုံးမျက်နှာမှာဥပ္ပီရဲ့ရေကန်ကြီးဖန်ဆင်းပြီးတော့အယောင်အသွေးငါးမျိုးသုံးတဲ့နဲ့အနံ့ကောင်းတဲ့ကြာပန်းတွေစိုက်ပြို့ ကန္နကိုယ်ကြောင်းဆောင်ကြီးကိုယရဏခုနှစ်ပါးနဲ့စီချဲပြီးတော့ဥဒတိုင်းခအဲဒီအတွင်းမှာဒုစင်မြုပ်အောင်ယရဏတွေဟောပြီးတော့ခင်းထားတယ်မြတ်စွာဘုရားနေတဲ့အကြောင်းဆောင်အတွင်းမှာတော့သခွားလေးတော့ရှိတယ်ဗရမယရဏတွေတီးပြီးတော့ထားတယ် မြတ်စွာဘုရားအယောင်တော်နဲ့ကျောင်းရဲ့အယောင်နဲ့ရောကျက်လိုက်တဲ့အခါကျတော့စိတ်ကြက်ပြီးရှိအောင်ပေါ့အဲဒီတော့စီမံပြီးတဲ့အခါအကိုကြီးဘုန်းကြီးစီချင်းကားပြီးတော့တပည့်တော်ရဲ့ကြောင်းကိစ္စကြီးတော့အကုန်လုံးစီမံပြီးပါပြီမြတ်စွာဘုရားကြောက်ရောက်သတင်းသုံးဖို့ပဲလိုပါတော့တယ်အဲလိုသတင်းပို့လိုက်တော့အကိုကြီးဘုန်းကြီးမြတ်စွာဘုရားကိုတောက်တယ်တပည့်တော်ရဲ့ညီ အပရာဓိတာဆောက်တဲ့ကာဏကူရီကျောင်းတဲ့ကြီးမှာတင်းသုံးတော်မူပါဖရာမြတ်စွာဘုရားကကြွလာတယ်ကျောင်းအတွင်ဝင်တော့မယ်ဆိုတကားကုံမှာရက်တယ်ရှေ့ဆက်မကြွကြွရောက်ပြီးတော့တင်းသုံးတော်မူပါဖရာလို့သုံးညိတိုင်တိုင်ဆောက်မဝင်ဘူးယဟန်တော်အရှင်သေနာကိုမြတ်စွာဘုရားကကြည့် မြတ်စွာဘုရားရဲ့အလိုကိုအရှင်သေးနာကစဉ်းစားပြီးတော့မှအိဟိတာနာညီလေးလာခဲ့အောင်မမိုင်မေဝရကဘိတတိကျောင်းတိုင်းစောင့်ရှောက်ရေးကိစ္စတပည့်တော်တာဝန်ဖြစ်ပါစေတုံငေယထာသုကဝတ္တရာတိသတ္တရဝရိထာရှင်ဘုရားတို့ကတော့ကြောက်ရမယ်တရင်ပုံစံနေတော်မူပြီးခေါ်ရေးပြောရေးတာဝန်မြတ်လာဆောင်ရတော်မူပါလို့လျှောက်ထား အကူကြီးစကားအရာရောင်းတကညီအပရာဒိတကရှောက်ထားပါလေလုံကြုံရေးထိန်းသိမ်းတောင်းနေဘုရားတပည့်တော်အကုန်လုံးယူပါတယ်ဗျာကြောင်းကြမယ်တရင်သုံးတန်နေတော်မူပါဗျာရှောက်ထားတော်မှာမြတ်စွာဘုရားကဝင်းပြီးတရင်သုံးတယ်အဲဒီမှာအဖို့တန်နေနဲ့အပုတ်ထားပြီးတော့ထားတဲ့ကြောင်းကြီးကို မြတ်စွာဘုရားရဲ့အနာမှာသပွားလေးလောက်ကြီးတဲ့ဗရမယတန်ဖို့ရှိတဲ့ယရနာတွေကျောင်းဝဲတစ်ခုလုံးမှာယရနာခုနှစ်ပါးဒုစင်မျိုးအောင်တည်ခင်းထားတယ်ဘုရားဘုတရားနာအဝင်ထွက်အဝိဒ္ဒတိတွေကဒီပစ္စည်းတွေကိုမယူမဲ့လူရှိမှာမဟုတ်ဘူးတချို့တလီကတော့ယူသွားမှာအဲ့ဒီက ။အော်မြတ်စွာဘုရားနဲ့ငါလူထားတဲ့ပစ္စည်းတွေမစောင့်ရှောက်နိုင်ကောင်းလားလို့ကြောင်းတကာငါအပေါ်စိတ်ဝင်ရင်ငရဲကြည့်မယ်။အဲ့ဒါကိုမြင်ပြီးမြတ်စွာဘုရားကမဝင်ပဲရပ်တံနေ။ကြောင်းတကာကစောင့်ရှောက်ရေးလုံရည်အကုန်တောင်းယူပါတယ်။ကြောက်ရမယ်တရင်သုံးတော်မူပါလို့လျှောက်ထားတော်မှာတရင်သုံးနေ။အဲ့ဒါနဲ့မျက်မှောက်ခဲ့တဲ့ဆိုင်ရာဆိုင်ရာလုံလကိစ္စတွေမှာဩဇိသာရတဲ့ပုဂ္ဂိုလ်တွေ သတိထားเสียပေါ့ဘုံကြီးများဆိုတာအကုန်လုံးမြင်မြော်ပြီးတော့စောင့်ကြောက်နေတာမဟုတ်ဘူးကိုဟောရေးပြောရေးကိစ္စနဲ့ဒကာကမလာလိုက်တော့ကြည်ပြောအဲ့ခံစကားပြောနေတာမဟုတ်ဘူးကိုကိစ္စနဲ့ကိုအချိန်ကုန်နေတာအဲ့လိုအခါတစ်ခုခုရည်စည်းပြောင်းကြလွမ်းမယ်အကြောင်းတစ်ခုခုဖြစ်သွားမယ်ဆိုရင်ဘုန်းကြီးပေါ့အပြစ်မမြင်ဘူးအရေးကြီးတာ ဘုန်းကြီးဟာဘုန်းကြီးအလုပ်လုပ်ပြီးဆိုတော့ဘုန်းကြီးအလုပ်ကလည်းသိများတာပဲအခုကျေးဇူးရှင်မာသီတရားတော်ဘုရားကြီးတစ်ခေတ်ဆန်းလာတဲ့အခါကျတော့ကပ္ပိယကာရကသာသနာ့ရေးအဖွဲ့အဲလူကလည်းအစာဦးနေတယ်ကွာဒီပြင်ဆုံးရကုန်းရနေထိုင်ရေးအကုန်လုံးတာဝန်ယူအဲမာသီတရားတော်ဘုရားကြီးဆိုတာဟောရင်ပြောရင်နဲ့ဘုန်းကြီးဆိုင်ရာသာသနာ့ရေးကိစ္စအလုံးပဲတောက်ချပြီးအထုတ်ခွင့်ရတယ်အဲဒါကြောင့်တရားနဲ့ကတင့်ကြီးလည်းကြီး အလုံးလုံးကြတဲ့အတွက်ကဘာချင်းအောင် လုပ်ငန်းညာကျင်ပြန်းပြီးတော့သွားတာဘုန်းကြီးတူတွေကဒကာဒကမတွေဆောင်းရမယ်နေရာမှာလည်းဝင်ပြီးတော့စီမံဆောင်ရွက်လိုက်ရတယ်ဘုန်းကြီးလုပ်ငန်းတာဝန်ရော့နေသွားတာပေါ့အဲဒါဘုန်းကြီးလုပ်ငန်းတာဝန်ရော့နေသွားတိုးတက်တင်တော်မတိုးတက်ဘူးအနုလက္ခဏာပြရဲမင်းသမီးနေရာတဲ့ဘုန်းကြီးမင်းသားနေရာတဲ့ဘုန်းကြီးဘုန်းကြီးနေရာတဲ့ဘုန်းကြီးအဲဒါဆိုတော့အဆင်မပြေဘူးအခုတဲတကန်းကြီးကသူ့နေရာနဲ့သူတောင်းသိပြီးတော်တော်အောင်မြင်သွားတာပဲ အဲလိုကြည်မြေနေမြုပ်ဖြစ်သွားရင်အင်မတန်ကောင်းတယ်။နောက်လည်းဖြစ်လေအောင်မယ်လို့ဘုန်းကြီးကတော့မျှော်နေနေတာပဲ။အဲဒီမှာကျောင်းလည်းကအပရာဒိတတထေကအဆောင်အကြောက်တွေချထားတယ်။ရည်စည်းလုံးပါတဲ့လူတွေဖျားဖို့တရားနာလာရကအပြန်မှာ ကြောင်းရင်းသိထားတဲ့ယရနာတွေလက်နှစ်ဖက်နဲ့ကျုံပြီးတလက်ခုပ်ယူနိုင်ပြည်စည်းချမ်းသာပြည့်စုံပြီးတာလူတွေကတော့လက်တစ်ဖက်နဲ့ယူနိုင်တယ်အဲဒီလိုခွဲမျိုးထားတယ်မြတ်စွာဘုရားအနာထားတဲ့သခွားတိလောက်ကြောင်သုံးကြီးတခုယူတော့ကြောင်းတကာတတိကမြင်တော့စိတ်ထဲမကြည်မလင်ဘူးမြတ်စွာဘုရားကိုရှောက်တယ်ရှောက်တဲ့အခါမြတ်စွာဘုရားကနေပေးတာ နိမိတ်မြတ်စွာဘုရားညွန်ကြားတဲ့အတိုင်းဆုတောင်းတဲ့ဧဇာအာရိယတတဝဒီနေ့ကိုအသက်ထားပြီးတော့မမတန်ကံဘုရားတပည့်တော်ရဲ့ပစ္စည်းကိုဆိုရင်ဒါတိကသုတ်တမတ္တံပိဟိအတုံးဝင်ဖို့လို့ဆိုရမိစ္ဆာချီမြင်မြတော့ကိုတော်မှလည်းမန်အဘိဘိတဝါတပည့်တော်ကိုအနိုင်တဲ့နှိမ့်တဲ့ လွန်မို့၍အနေကတတာမိရာဂနောဝါအာနာပိုင်သောတကိုယ်ကြီးမှာအယံထောင်ဆိုတဲ့မင်းများတို့ဒီ၎င်းသောရဝါတခေါ်တို့ဒီ၎င်းတဏိတုံသမထာနာမမဟောတုလူရဲ့မယူနိုင်ကြပါစေကုန်သတည်း မမတန်တကံဘုရားတပည့်တော်ရဲ့ပြည်စည်းဥစ္စာဆိုရင်အဲ့ဒီနာပြီမာရစတုမီးလည်းမလောင်နိုင်ပါစေတည်းဥဒကေနာပြီမာရစတုဥဒကေနာပြီမာဟောစတုရေလည်းမမျောနိုင်ပါစေတည်းသူတောင်းလိုက်တာတောင်းတကာတည်းကအဲ့ဒီလိုသူတောင်းပြီးအကူကတော့ယဟန္တာဖြစ်လို့ပြိဋိဘံစမ်းတဲ့ ညီကတော့သေးတဲ့အခါလူပြည်နတ်ပြည်မှာကျင်လေကိုယ်တဲ့တကဘာတိုင်းတိုင်းအပေမရောက်ဘူးတဲ့ကောရမဗုဒ္ဓမြတ်စွာဘုရားလက်ထက်ကြတော့ရာဇယုတ်ပြည်မှာသောတိကဆိုတဲ့အမည်နဲ့ပထေကြီးတူဖြစ်လာတယ် ခိုင်ကုသေနဲ့တကွာတောင်ကြာသွားတယ်ဤအပရာဇိတာဒီမှာဆန်းစိတ်ကြီးပါဩလွန်ခဲ့တဲ့ဝိမတိမြတ်စွာဘုရားမပွင့်ခင်တစ်ချိန်စီကညီကိုနှစ်ယောက်ကြံရည်သူကြံရည်သူပြီးတော့ဆုတောင်းခဲ့ကြတယ်ဒါနပစ္စည်းကတော့အတူတူပါပဲ ကိုယ်တိုင်လူခဲ့တဲ့ညီတွေကလူဘဝနတ်ဘဝသိသိခံစားနိုင်ရဲ့နိဗ္ဗာန်ရရဲ့နှမျိုးစုတောင်းခဲ့ကိုယ်တိုင်မလူတဲ့အကူကရှင်မေရိကဗုဒ္ဓမြတ်သိတဲ့မေဖို့နိဗ္ဗာန်တရားသိဖို့ရန်တမျိုးသာဆုတောင်းခဲ့တယ်။ဒါနပစ္စည်းကတော့တမျိုးနဲ့ဆုတောင်းပုံခြားနာတယ်။ အကိုကဘာကြောင့်မဲဖို့နိဗ္ဗာန်ကဆုတောင်းတယ်လေဆိုတန်တရာရဲ့အပြစ်ကိုမြင်တာဘာပြစ်မြင်လဲဩတန်တရာဆိုတာတရားမဟုတ်ဘူးဘဝအတိထပ်ခါထပ်ခါဖြစ်ရတာကိုတန်တရာယုံနာအစဉ်ပဲအကြောင်းကျိုးဆက်နေတဲ့ယုံနာအစဉ်အကုရောအကြောင်းကြောင့်ငရေတိဋ္ဌံပြိတ္တအတုရကေဆိုတဲ့အကျိုးယုံနာကုရောအကြောင်းကြောင့် လူဘဝနတ်ဘဝဗြဟ္မာဘဝဆိုတဲ့အကျိုးယုံနာအကြောင်းအကျိုးဆင်းပြီးဖြစ်နေတဲ့ယုံနာအတင်တန်းကိုပဲလူလို့လည်းခေါ်ရတယ်နတ်လို့လည်းခေါ်ရတယ်ဗြဟ္မာလို့လည်းခေါ်ရတယ်ငရဲလို့လည်းခေါ်ရတယ်တရိစ္ဆာန်ပြိတ္တာအတုရကယ်လို့လည်းခေါ်ရတယ်အဲ့ဒီယုံနာအစဉ်အတန်းကိုသံဃာလို့ခေါ်တာတဲ့အဲ့ဒီသံဃာတူတယ်ရှိတယ်လို့ပြောကြတာအခုဒီမှာကြည့်အခုဖြစ်သူက ယုံနံကြောင်းကျိုးဆဲပြီးဘဝနေဇာတိထထထထရနေရင်ဟိုလိုလည်းမဆုံးဘူးယောဂအမျိုးမျိုးနှိမ့်တဲ့ခါနာလို့လည်းမဆုံးဘူးသေလို့လည်းမဆုံးဘူးအဲဒီကြားထဲမှာသောင်းနေပြဒနာရှုပ်ထွေးပြီးတော့အနေအင်မတန်ဆင်းရဲတယ်အဲဒီလိုသံဃာရဲ့အပြစ်ကိုမြင်တဲ့ဒါကြောင့်ကျန်ရည်သူကတဲ့ဒါနကောင်းမှု အသွင်းချိန်သောအာနုဘောဟာတန်မြာမှာမရှိသေးပဲမဉ္ဇဉ်ဘုံညာနိဗ္ဗာန်အမြန်ပေးနိုင်ပါစေမေဘုံနိဗ္ဗာန်လောက်ထူတောင်းနေတန်မြာဝတ်စီရမှာအပြစ်ကိုမမြင်နိုင်ပဲဘာမောဇတထောင်တောင်နဲ့လူဘဝနတ်ဘဝမှာချမ်းသာတာတွေကိုအပြစ်မမြင်နိုင်ပဲကိုဒါကြောင့် ဒေဝမလုံသေးသူတံပါတိအနုဘောိတဝါလောဝနဘဝစီစဉ်ရာပြီးအခုကတချို့ဆူတောင်းတယ်လို့ပေါ့အဆုံးဘဝနောင်ကာလ၌ဆိုတဲ့အတိုင်းနောက်ကြမှာနိဗ္ဗာန်မဲ့ဘုံကိုရောက်ခဲ့လို့ဝိပါတိမြတ်စွာဘုရားလက်ထက်မှာအကိုကတန်လျာဇတ်သိမ့်ပြီညီကမသိမ့်သေးဘူး90နဲ့တကဘာကြာလို့ ကိုယ်တော်ရဲ့တကဝါလုကိနာပြေသုံးငါသံဃာတဲ့ဘောရမဗုဒ္ဓမြတ်စွာဘုရားလက်တော်ကာလမှာဘောရမဗုဒ္ဓမြတ်စွာဘုရားလက်တော်ကာလမှာဘာဖြစ်တယ်လဲသောတိကတခေဖြစ်လာတယ်ကို့မွေးတဲ့နေ့လက်နဲ့တေးရောအဝတ်အစားရောအကုန်လုံးအယောင်တောက်တာနဲ့သောတိကတဲ့ပေး အဲဒီချိန်ကမှဗိမိတာရရှင်ဘရင်ဘောဗိမိတာရရှင်ဘရင်ရှင်နာအုပ်ချုပ်မင်းလုပ်တဲ့အချိန်ကသောဏိကတတိဖြစ်လာအယွေရောက်တော့သောဏိကတတိအတွက်ဒိနေယရှာဖွေဆောက်လုပ်ကိုစီစဉ်ကြအဲဒီမှာ ဝိပါတိမြတ်စွာဘုရားလက်တဲ့အချိန်ခါတုန်းကဘုရားတကာကြောင်းတကာလုပ်ခဲ့တဲ့ဒါနကုသိုလ်ကောင်းမှုကြောင့်အလုံးလို့သောတိကအတွက်ယရဏအတိကြီးရဲ့တိုက်အိမ်ကြီးဗိမာန်ပြတ်တတ်ကြီးပေါ်ပေါက်လာရတယ်ဘယ်လိုပေါ်ပေါက်လာတယ်ဆိုတော့ ခေါင်းနှစ်ထပ်ခေါင်းနှစ်ဆင့်ရှိတယ်ယနံမျိုးစုံကြည်ကောင်းရှိဝယ်ဖြစ်အောင်ပြီးထည့်ပြီးတာတိုက်အိမ်ကြီးအဲဒီတိုက်အိမ်ကြီးရဲ့ပတ်ဝန်းကျင်မှာယရနာတိုင်းခုနှစ်ထပ်ဥဒ္ဒတိုင်းခုနှစ်ထပ်ပေါ့အဲဒီဥဒ္ဒတိုင်းကရိုးရိုးအောင်မဟုတ်ဘူးယရနာဥဒ္ဒီဒီကျထားတဲ့တိုင်းခုနှစ်ထပ် အဲ့ဒီတိုက်အိမ်ကြီးရဲ့လေးမျက်နှာမှာရွှေအိုးကြီးလေးလုံးပုံမကုန်တဲ့ရွှေအိုးကြီးလေးလုံးပြီးတော့ပရိယာပင်လေးပြီးတော့လေးတောင်မှာဆန်းပင်လောက်ကြီးတယ်ကျန်ပင်ကြီးတဲ့။ဩပထမအစဆုံးကသူကျန်တူခဲ့တာကိုကျန်ပင်ကြီးအဲဒီတိုင်းမုတ်တယ် ခွန်နှစ်ထပ်မှာအကောင့်တွေကလည်းရှိရဲ့နတ်ပြည်အကောင့်ယူထားတာပထမတစ်တိုင်းမှာနတ်တယောက်အကျွေးရန်တစ်ထောင်နဲ့ဒုတိယမှာအကျွေးရန်နှစ်ထောင်အဲဒီလိုအကျွေးရန်ခုနှစ်ထောင်နဲ့တစ်တိုင်းခုနှစ်ထောင်မှာအကောင့်ကြတယ်အများကြီးပြည့်ပြည့်စုံစုံနဲ့သောတိကအလွယ်ဖြစ်ပေါ်လာတဲ့ မြောက်ကျွန်းလိုအမျိုးသမီးကိုနတ်ဒီကယူလာရတဲ့သောတိကအတွက်ဇနီးကျင်ရရောအဖြစ်ပေါ့အဲဒီအမျိုးသမီးမှာပါလာတာကသန္တပီနဲ့ကြောက်သမင်အိုးတစ်ခုပါလာတဲ့အဲဒီဆံကိုထည့်ပြီးတော့ထည့်လိုက်ရင်ကြောက်သမင်အိုးကအယောင်တောက်လာတယ် သမင်းကျက်တဲ့အခါအဲ့ဒီအယောင်ငြိမ့်သွားတယ်ဆန်ထည့်လိုက်တဲ့အခါအယောင်တောက်လာတယ်သမင်းကျက်ရင်ဒီအယောင်ပြောက်သွားတယ်အခုမြင်းမောက်ကတရက်တည်းမီးဦးတွေတရက်တည်းသမင်းဦးတွေလိုပေါ့သမင်းကျက်တဲ့အချိန်ကအဲမိသူ့လိုလိုငြိမ့်တယ်ဆိုပဲလျက်တဲ့သမင်းဦးတွေအဲဒီလိုပဲဘုရားတော့ကိုယ်တို့ကောင်းမှုကြောင့်အလိုလိုရလာတာ ဟောဒီမှာကတော့သိပ္ပံပညာနဲ့စီစဉ်ထားတာဒါပဲခွာတယ်အဲဒီဇောတိကတနည်းမှာပါလာတဲ့ခန္ဓာကြီးတောက်ထမင်းအိုးတစ်ခုဟင်းချက်တော့လေဒီအိုးနဲ့ပရိသတ်นี่ဘယ်လောက်လာလာလူဝင်လူထွက်တွေများနေလို့ရှင်ဝိညာဉ်တောင်းမှဉာဏ်နဲ့ရတယ် အဇာနလတ်နင်းသားကလေးကလည်းပါတယ်မတ်တပ်သွားတာအယွယ်သားပါရှိမှပေါ့ဘေးရဲ့လေဆွဲပြီးပါသွားတာအင်မတန်ကြည်ကြခမ်းနာတဲ့တိုက်အိမ်ကြီးအတွင်းမြတ်မောကေဖာမီမံမြင်မျိုးသူတို့ကြောက်ရနာတွေသိကြတာတော့ရှင်မြင်ဝင်းတော်မုံတွေကြောက်ကြည့်တဲ့ကျွန်းကြသွားမယ်ထင်တာတဲ့ อืมပင်မြင့်နဲ့တတိနဲ့နှိုင်းစားလိုက်တော့အာနာရတာတခုပဲကြွားတယ်။တရားအလုံးဆောင်လေးအာနာမပိုင်းတဲ့တတိကိုမမီးဘူး။ပထမဆုံးမုတ်ပေါက်အဝင်မှာသမီးစီနဲ့တန်ရှင်းရလိုရတဲ့အမျိုးသမီးကယမယင်မြင်တော့ဘိဥ္ဇိုလက်ဆွဲနှုတ်ဆက်ဖို့ရန်အတွက်လက်ကမ်းပြီးယမယင်က လက်ပြန်မလှမ်းရဘူးတဲ့တထေးကတော့ဆိုတဲ့အထင်နဲ့อืมဓမ္မအတင်မှာအမိုက်သိဝေယဝိဇ္ဇတန်ကြီးလောက်တဲ့အမျိုးသမီးကတော့တော်တော်ကြီးလှနေတာအဲတူပါတယ်ဒါကြောင့်မို့လို့လက်မလှမ်းရတာအဲဒီခါမှာသာသနာမင်းသားကြီးကစဉ်းစားတယ်။အော်ဟောအာနဘာလောမမပိတာငါအဖေနဲ့သိအာတာပဲ သာပတိကိနာမတတ္တရတနာမယိပါတာဧဝတံတိဧတရာဇဟုတ်ဝါတာရုမယိကေဝတတိအာနမပိုင်ရဲ့ရိုးရိုးအယတလူတထေးဆိုတာကတော့ယရဏခုနှစ်ပါးနဲ့စီချေထားတဲ့တိုက်အိမ်ပြတ်တော်ကြီးမှာနေရရှင်ဘယံလုံနေတဲ့ငါတို့အဖေဟာ သစ္စာအိမ်နဲ့ပဲနေရတယ်အဲဒီလိုအဇာရတမင်းသားကလေးကစဉ်းစားမိတယ်အဟံဒာနိရာဇဟောတဝအိမတအိမသမိဘာသာရေဝတိဒုံနာဒတမိငါသာရှင်ဝေဖြစ်လိုက်ခံဒီလေးဒီအိမ်မှာဒီမြတ်သမမနေရဘူးနေခွင့်မပေးဘူးသိမ့်မယ်ပေါ့ငငယ်တော့ကတည်းသိညာဖြစ်ခဲ့တယ် အဲ့ဒါလည်းသတိထားစရာပေါ့ပစ္စည်းဆိုတာယန္တုနဲ့ဆက်သက်တယ်လောဘအစွန်းတက်တဲ့ပုဂ္ဂိုလ်တွေနဲ့ဆက်သက်တယ်လောဘကိုဖိတ်ခေါ်တာပဲပစ္စည်းဟာလောဘအချိန်ခံပြီးတော့ဒေါသကနောက်ဆင်းပြီးပါလာတတ်သေးတယ်အဲဒီမင်းလျှောက်ပြတိုင်ကြီးခတ်တဲ့ကုန်းနှံအောင်ပြသမင်းသားကြီးရောက်တော့ ဒီမှာပဲသမင်းစားမယ်လို့ရှင်မင်းကပြောတယ်အဲသမင်းအတွက်ဒီမှာရတယ်ဆိုတော့ကပြောတယ်ကြောက်ဖို့နေဖြစ်တယ်သမင်းကြောက်အောင်နေဖြစ်တယ်ဟင်းသိအရသာရှိရှင်မင်းအသားမရဘူးရောင်ရမှုတင်တယ်မှုမရှိဘူးအဲတော့ဇောတိကတစ်ခေကရှင်မင်းကြီးတန်တော်ဒီရဲ့ဘုရားလည်းမသိဘူးလို့ပြောရတယ်ဒီရဲ့ဘုရားရဲ့အသာမကြီးယောဂဖြစ်ပြီးရှင်မင်းဒုက္ခများမှာ အဲဒီတော့မှသောတိကတရေဤသွားဤတာတရေပါရင်ကျွေးပြီးတော့ရှင်ပြန်ကိုဘယ်နဲ့လုံးဝမသိဘူးလို့သူများအပြစ်ပြောမယ်ခင်ဗျာအရင်မရရဲ့ပါလာတဲ့အကျွင်းရသစ်တက်ကြီးကိုလေဒီတိုင်းပဲကျွေးဝေးပါတယ်အဲဒီမှာဗိမိတာရရှင်ပြန်ကတတိကတော့မရှိဘူးလားလို့တတိကတော့ရှိပါလေသူ့နေရာနဲ့သူနေတာပဲ အဲတတိကတော်ကိုတွေ့ကျင်တယ်ဆိုတော့တတိကတော်သွားပြီးတရင်ပို့ရတယ်ရှင်မင်းကတွေ့ကျင်လို့လေရှင်မင်းဆိုတာဘာပါလဲလို့တတိကတော်ကမိတယ်။အော်ရှင်မင်းဆိုတာတို့ဘုံမှာလုံယုံကြီးအသက်အိုးအိမ်စည်းစိမ်ကာဝယ်စောင့်ကြောက်ပေးနေတဲ့ပုဂ္ဂိုလ်ပဲအာနာပိုင်မင်းပဲလို့ပြောတော့ဒုက္ခတာနိဝတံတို့ပုံညာကမ္မလီတို့ကုသိုလ်ကောင်းမှုလုပ်တော့မှာမကောင်းတဲ့ကြီးရဲ့လုပ်တဲ့ကြီးရောသလား

အတ္တအာနိအပရိတဝဒါနံဒိဏံဘောဟိတတိမဂရာပဲနဲ့ဒါကဒါနကုသိုလ်ကောင်းမှုလုပ်ကြတာဖြစ်မှာပဲအဲဒီလိုတတိကတော်ကညင်ညူပြီးတော့ကသာလာကျွန်ုပ်ဘာလုပ်ရမလဲလို့မေးဘာမှမလုပ်ရပါဘူးရှင်မင်းနာသွားပြီးတော့ဟောဒီရက်ကင်းနဲ့ရက်ခဏီပါ အဲဒီလိုပြောတယ်တဲ့။ဂိုင်းဆိုရအောင်ကြောင်းကျိုးနှမြ။ယုံကြည်စွာသေကလူရအမြင်ပြည့်စည်ဥစ္စာကြည်ဆုံးကယုံမှကြော်ရှင်းချောလာသည်ပန်းစင်လာပါပြုပြင်ပါစိတ်ကယုံသည်လူရမည် ရည်စည်းပေါ်ကကိုပြောရာကောင်းစွာလူတိုင်းလိုက်နာသည်ဟောကံနဲ့ကံရဲ့အကျိုးတရားကိုသဘောပေါက်နားလဲယုံကြည်လက်ခံပြီးတော့ပြေးရသူရမယ်အဲလိုယုံကြည်ချက်နဲ့ပြေးလူရင်ပြည်စည်းဥစ္စာပေါ်ပြီးတော့ယုံချောတယ် လူစရာပစ္စည်းကိုလည်းပန်းလာခြင်းရင်စင်စင်ကြယ်ကြယ်လှလှပပပြုပြင်ပြီးတော့အလူအပုဂ္ဂိုလ်တွေကိုပန်ခြင်းတဲ့နေရာပေးရမယ်အဲဒီလိုလူစရာပစ္စည်းကိုပန်းခြင်းစင်ကြယ်လှလှပပပြုပြင်အလူအပုဂ္ဂိုလ်တွေတတ်ရတဲ့နေရာပေးတာယိုသေးသေးတူတယ်လို့ခေါ်တယ်အဲလိုယိုသေးသေးပေးလို့ရင်လည်း ဟောတာညောင်းနဲ့အာနာပိုင်တယ်တဲ့အဲဒါဒါနကုသိုလ်လုပ်ပြီးကလေးအစိမ့်တရိသအမြင့်မြတ်ပြောရခြင်းဖြစ်ပါတယ်အဲဒီတော့တွေးပြီးတော့တထေကရကရက်လေပေးလူနေရင်နဲ့ညည်ရည်ကြဗိမိတာရှင်ဘုရင်က အိန္ဒိနာအရှင်ဘုရင်ကအင်းဒီဒီအမျိုးသမီးကသူ့စည်းစိမ်ဆန္ဒလုံးယူမယ်ထင်လို့ကြောက်ရွံ့ဝန်းနေပြီးတော့ငိုတာထင်ပါရဲ့အဲဒီလိုတွေးပြီးသောတိကတတိကိုမေးတယ်ဘယ်နဲ့တော့အဖြစ်လို့ငိုရတာလေအဲဒီတော့သောတိကတတိကအာ သူငိုတာမဟုတ်ဘူးအရှင်မင်းကြီးရဲ့ကိုကမွေးကိုအနန္တိပါလာလို့အဲဒီမီးကိုအနန္တိကြောင့်မှန်ပြီးတော့ကညှိရကြတာပါငိုတာမဟုတ်ပါဘူးလို့ပြောတယ်အဲကြည်သားမအောင်ရှင်မင်းကသူရဲ့နန်းတော်မှာစီမီဆိုတာတွေထူးဆွမ်းကြည့်ပြီးတော့အသုံးပြပါတာကို စားတဲ့အခါကျတော့မီးနဲ့ချက်တယ်သမင်းအခုသူတို့ကမီးနဲ့ချက်တယ်သမင်းစားရတာမဟုတ်ဘူးပြီးတော့အလင်းရောင်အတွက်မီးအသုံးပြုတာမဟုတ်ဘူးကြောက်တီနဲ့အသုံးပြုထားတာအဲတော့ဝိမိတာရရှင်မြင်ကိုညအခါမှောင်လိုက်တဲ့အချိန်အသုံးပြုဖို့ကြောက်ရရနာတစ်ခုတောင်ပေးဆက်လိုက်ပါသေးတယ်ဟောကြောက်အလင်းရောင်နဲ့ညမှာအသုံးချနေကတော့နေအလင်းရောင် သောတိပါသနာဆိုတဲ့ဓာတ်ကြောက်ခမင်းအိုးမီးဆိုတာမြင်းတောင်မမြင်ဘူးတဲ့အဲဒါကြောင့်သူတို့မှမီးမကိုရဘူးဟောအင်မတန်နုနေတဲ့ရုပ်တွေဒါကြောင့်ရှင်မင်းကပါရတဲ့မွေးဖို့အနန္တေမှုံပြီးတော့ညက်ရင်ကြတာအဲကုသိုလ်ကောင်းမှုရဲ့အကျိုးတကောတွေဟာအင်မတန်အားရစရာကောင်းပါလေ

နိရောဓသမာဓိဖလားသမာဓိဝင်စားနိုင်ဖို့ရန်အတွက်သိက္ခာယုတ်တရားနာတရားတွေကိုအခုယောဂီရှုမှတ်တဲ့သတိသင်္နီးနဲ့အဆက်အပြတ်ရှုမှတ်နေတဲ့အတူကနေအဲရရတဲ့အတူအပုဂ္ဂိုလ်တွေကိုကြံရည်လေးတန်ဖိုးမကြည့်တာလူလိုက်ရတာကရှင်းခံပြီးတော့ချမ်းသာချမ်းသာတော့ထပ်လူထပ်လူတော့ဩပုံပြီးတော့ကချမ်းသာအဲဒါနရဲ့အသေးသေးပွားများဖို့ဒါနတစ်ခုနဲ့ ချမ်းသာပြီးသူတော်ကောင်းတွေနဲ့ဆက်သက်ဆက်သက်သွားတော့အာဟုတော်မကောင်းမှုတွေမပြုလို့ဟော90နဲ့တကဘာတောင်မှအပေမလားဘူးတဲ့ဘောဓမမြတ်စွာဘုရားလက်တော်ကာလအတိသိပြီးတော့တိုးတက်သွားတာအခုဆင်းရဲသခိုင်းကြီးမှာလှုပ်အားပေးမိမိတို့သွားနိုင်လည်းမြတ်ဇော်ရည်တိုက်ဆံမြောက်သူအမျိုးမျိုးပုံပုံဒါနကုသိုလ်တွေယူကြတာဒီဒါနကုသိုလ်တွေဟာလည်းဟိုကျမ်းရည် လူခဲ့တဲ့အချိန်ခါတုန်းကဒါနကုသိုလ်နဲ့မချမ်းသာပါဘူးငုံရပါတယ်။ဒါကြောင့်လဲဆိုတော့ယောဂီတွေကသီလနဲ့လည်းပြည့်စုံတယ်။ယေသီလနာရိယကိုသိဆိုတဲ့တရားကြောင့်ဒါနာမြင်နိုင်ကြတိုင်းနားနိုင်ကြတိုင်းတွေ့ရသိကုသကြာရရဖြစ်ပေါ်လာယုတ်တရားနာတရားတွေကိုသိတယ်ရင်ရောသွားတယ်ရင်ရောထိုင်တယ်ရင်ရောရက်တယ်ရင်ရောအဆက်မပြတ်ရှုမှတ်လို့ဝိနိကဝကိရိတာကျမ်းစာတွေနဲ့ကျင့်ကြွကြွအောင်မသိကလေးကဒီဒီလေးတော့ပြယုတ်ထား သိကုကိရိသာတွေလည်းကင်းအာနောက်တော့ကောင်းနာရိယတခြားသီတာရိယတခြားဘိနာရိယတခြားသီတာရိယတခြားသွားခြင်းကတခြားသွားရကတခြားသီတာကတခြားအဲလိုတခြားဒီကိုယ်ကိုယ်ရသည်တော့အာမဏလုတ္တရာကိရိတာမျိုးတွေပါပြုတ်ကိရိတာ၃၀ကျွမ်းမမှုအချိန်ဟုံရတဲ့အလျောက်ကင်းကင်းနေတယ်အဲဒီလိုကိရိတာကိရိတဲ့ယောဂီတွေကိုလုံအားပြည့်စည်အား အေးလို့ပြီးတော့ကိုကြီးတောက်ကြတဲ့ဒါနကုသိုလ်ဟာအခုရင်ကပြောခဲ့တဲ့ကျန်ရည်လူသူညီကိုတို့ရဲ့ဒါနကုသိုလ်နဲ့ညီမျှတယ်လို့ဆိုနိုင်ပါတယ်အဲ့တော့နောက်နိဗ္ဗာန်ကိုမလိုချင်သေးလို့ဗာရိယဝမှာပြောခြင်းသေးတယ်ဆိုရင်အပရာဇိတသတိသောတိကအလောင်းတို့လိုသံဝရနေမှာ ကြည်ကြည်တဲ့သိသိချမ်းသာရဲ့တဲ့အထက်တန်းကမြဲပါလားလားလဲလဲရအောင်မှာပေါ့အဲဒီလိုစဉ်းစားကြည့်လိုက်ရင်လည်းဝမ်းသာစရာကောင်းပါလေအာသူတို့ပဲမေဖို့နိဗ္ဗာန်ရပါလို့ဤဆိုရင်မဟာသီနာလူနေလို့ဉာဏ်ဉာဏ်မဟာသရိပ္ပဏဝိပဒနာတရားလို့အာထုတ်ပြီးနိဗ္ဗာန်ဝင်ရမှာအဲဒီမှာဒါနကြောင့် သံတရားရှိတယ်ဆိုတဲ့အယူအဆွဲရှိရင်စဉ်းစားကြည့်ပါမဟာသီလကကျမ်းရည်လူတွေကတော့ငါမညာဘုံညာနိဗ္ဗာန်ရရဲ့သုတောင်းခဲ့တဲ့အတွက်ဝိပဿနာမြတ်စွာဘုရားသာသနာမှာယဟန္တာဖြစ်ပြီးနိဗ္ဗာန်ဝင်ပြီညီအပါရိနာကအခုနိဗ္ဗာန်ဝင်တော့မဝင်ခဲ့ဘူးကိုယ်တဲ့ကွာတောင်ကြာအောင်ဂေါရမဘုရားစီရောက်လာတယ် အဲ့ဒါဒါနကသံသရာရှိအောင်လုပ်ထားလားလောဘကရှိအောင်လုပ်ထားလားဩလောဘကသံသရာရှိအောင်လုပ်ထားမှန်ရဲ့လားအေးဒါနကသံသရာရှိအောင်မလုပ်နိုင်ပါဘူးမိမိတို့ရဲ့ဘုရားတဲ့ဘဝအတွင်းလူဘဝနဘဝဆိုချမ်းသာတွဲတာမမောတဲ့လောဘကသံဃာရှိအောင်လုပ်တာပါသဘောပေါက်တယ်နော် ဒါကြောင့်အဲဒီဇလံကိုသင်္သာပြီးတော့ကြည့်ရင်ဒါနကသံဃာမရှိသေးနိုင်ဘူးလောဘကသံဃာရှိအောင်လုပ်တယ်ဆိုတာပေါ်ပြီအဲဒီမှာဇောတိကတတိအိမ်ကနေဗိမိသားရှင်မင်းပြန်သွားနောက်ဗိမိသားရှင်မင်းနန်းကြအဇာရသရှင်မင်းတက်လာတော့ အသာရကအာနာရတဲ့ချိန်သောတိကရဲ့တိုင်အိမ်ကိုစစ်တိုင်ကြီးနဲ့ကိုယ်တိုင်ဦးစီးပြီးတော့ထွားနေတယ်သောတိကတိုင်အိမ်မှာတတိုင်းခုနှစ်ထိုင်ရန်ထားတယ်ဆိုတာပဲအဲဒီတိုင်းခုနှစ်ထိုင်တတိုင်းကနိယတတိုင်းပဒမြတတိုင်းအယောင်အမျိုးမျိုးပေါ့အဲဒီမှာအသာရဏဟာ ဥစ္စတကြီးရဲ့အရေးကိုဟိုတရားကိုမှန်ဟဲ့ရတယ်လို့ပဲအဲ့တော့အဇာရကတွေးတဲ့သူ့အရေးနဲ့သူ့စိတ္တအရေးကိုငင်းပြီးတော့အင်းဇောတိကကတော့ငါ့ကိုတိုက်အားနဲ့ခုခံဖို့လုပ်နေတော့တာပဲတွဲပြီးတော့မဝင်ရဘူးရှေ့မတိုးရဲဘူးအဲ့ဒါနဲ့အဇာရကလည်းမြတ်စွာဘုရားအကြောင်းတော်ကိုလာခဲ့ဇောတိကတတိကဥစွာရောက်နေတာဥပုံနေမို့လို့ ကောင်းတော့ဥပုသ္တံတရားနာနေအသာရတရှင်ပြင်ရောက်လာတာတွေ့တော့ဘုမသောနိကတပြေကထားပြီးတော့ကအယုသေးပေးတဲ့အနေနဲ့နှုတ်ဆက်တယ်အဲဒီခါအသာရတရှင်ပြင်ကဘယ်နဲ့တော့တတိသင်္ဍကြီးစီစဉ်ပြီးတော့ကကျွန်ုပ်ကိုခုခံဖို့ခိုင်းထား ဘုရားကြောင့်တော်လားဥပုသ္တံတရားနာမှာဆောင်းနေသလားလို့ပဇာရပတ်ကမေးတယ်အဲဒီတော့သောဏိကကပြန်ပြီးတော့မေးရင်ဒီကျွန်တော်အိမ်ရောက်ခဲ့သလားဒီရောက်ခဲ့တယ်အဲဒီမှာတိဘောသောတိကတတိကဘယ်လိုသိရောဆိုတော့အဇာရပတ်မင်းဟာငါသိသိချမ်းသာလူအောင်လာတာ အတိုင်ကိုသိအောင်လာတာပဲလို့သိရင်ပြီးတော့ပြောတယ်မင်းကြီးကျွန်ုပ်မပေးလို့ရင်ကျွန်ုပ်ဒီတိဘင်းလိုအနာပဲနဲ့မင်းပေါင်းတရားတစ်ထောင်ဝိုင်းပြီးတော့ကလူပဲယူပေးမလို့မရဘူးအဲဒီလိုပြောလို့ရှင်မင်းကသိဖို့သိသောမင်းပြီးတော့သောဏိကတပြေကမယုံလို့ရှင်စမ်းကြည့်ပါလေဟောဒီမှာကျွန်ုပ်လက်မှာဝေါ်ထားတာ လက်ချောင်းနိုင်လက်ချောင်းနိုင်လက်လက်တို့တွေရှိတယ်ဒါတော့မပေးဘူးလေချော့အဲဒါသာရလိုက်ရှင်မင်းကအတင်းချော့တာပေါ့သတိကတရိကမပေးပါဘူးချော့ယူလေမပေးဘူးချော့တယ်မရဘူးအသာရလိုက်ရှင်မင်းဘယ်လောက်အားရှိတယ်လဲသောင်းရောက်ခံရခုံစိုက်ချက်တောင်မြင့်နေတယ်မတ္တရအာယုခုံလို့ရှိရင်အတောင်80မြင်အောင်ခုံနိုင်တယ် အမြင့်ကိုအိုလံပစ်ပြိုင်ပွဲဝင်ဖို့စိတ်ကောင်းတာပေါ့အဲဒီလောက်အားနဲ့ပြည်တော်နဲ့အဇာရဏဒေါသိကလက်ကလက်တော့ဒီထွက်လို့မရဘူးမောနေအကောင်မမင်းကြီးပစောအိတ်တော်ဖြန့်ပါအဲဒီလိုပြောပြီးတော့လေငါးကြောင်းတောက်ထိုးထားလိုက်တယ်မတော့ပဲနဲ့အလိုလိုကြွကြတယ် အဲ့ဒါလာကြည့်ပါဒီဝအရှင်မင်းကြီးဧဝံဤတိုင်းပဲမဟာတန္တကံကျွန်ုပ်ရဲ့ဥစ္စာပစ္စည်းကိုမမအနေစာယကျွန်ုပ်အလုံးမရှိပဲကဏီတောင်းယူဖို့သရဏတေကဘယ်လိုမှမတတ်နိုင်အဲ့ဒီလိုပြောလိုက်တယ်အဲ့လိုပြောပြီးတော့ဇောတိကသတိရဲ့စိတ်ထဲမှာမှန်ဝေရတယ်ဖြစ်တယ်။အော်ပစ္စည်းဆိုတာယံလုံးနဲ့ဆက်သက်တာပဲ။ ရေညောကိရိယာယဥပ္ပနာတံဝေကောပပတိတုံဝေအနုဇာနာတေဝတိအာဟာမင်းကြီးတနေ့ကိုသင်္ဟောဖွင့်ပြီးပါမာဝေကဖြစ်ပြီးတော့သူတောင်းအင်းခွင့်တောင်းလိုက်တယ်အဇာရတရှင်မင်းကသင်္ဟောဖွင့်ပေးလိုက်တယ်အဲသူသင်္ဟောသွားလို့ချင်းသုတ်တိုင်ငါလောလောကူနဲ့ရမှာပဲဆိုတဲ့အတွေးနဲ့သင်္ဟောကျင်နေဆိုတော့ဟောပြရောတဲ့ ဟောဒီမှာရည်စည်းဥဒ္ဒါဘယ်လောက်ချမ်းသာကြွယ်ဝသိသိချင်းကြီးဖြစ်နေပြီမယ်လို့ဉာဏ်လုံးနဲ့ဆက်တတ်တယ်ဆိုတာလေတစ်ချက်သတိထားဖို့ကောင်းတယ်အဲဒီမှာပစ္စည်းနဲ့ပတ်သက်ပြီးသိသိချမ်းသာနဲ့ပတ်သက်ပြီးဒီမှာအပြည့်မြင်သွားတာသောတိကတည်းကအခုမှအပြည့်မြင်တော့ဟိုတော့ကအပြည့်မမြင်ဘူးလူဘဝမှာချမ်းရတာကတည်နေတယ်နတ်ဘဝမှာချမ်းရတာကတည်နေတယ်နဲ့နေရရင်ကောင်းတယ်လို့ခင်ခဲ့တာနဲ့ လဲတာကခြေဆန့်ပြီးတော့ဒေဝမနုသေတုတံပတိအနုဘဝိတဝါလူချမ်းသာနဲ့ချမ်းသာတွေခံစားအောင်မယ်လို့ထူတောင်းခဲ့တာဒါမှလောဘကသံလျာရှိအောင်လုပ်တာသိသိချမ်းသာရဲ့အဖြစ်ကိုမြင်ပြီဆိုတဲ့အခါကျတော့ဒီသိသိချမ်းသာပုံမှာလောဘကပြေသွားတယ်ဒါကြောင့်မို့လို့သင်္ကန်းဝတ်ကိုသိလဲလာတယ်သင်္ကန်းဝတ် သင်္ကဝတ္တတရားအထုတ်တရားအထုတ်တော့ယောဂီတွေခုအထုတ်တဲ့ဤတိုင်းပေါ်မှားရလားယောဂီတွေခုအထုတ်တဲ့ဤအတိုင်းမျက်စိနာနာလျာကိုယ်စီတကားရောက်တာနာကပေါ်ရံပေါ်ရယုတ်တရားနံတရားသွားနေရင်အိမ်ငရန်ရနေရင်ထိုင်နေရင်အဆက်မပြတ်ရှုမှတ်တယ်အဲဒီလိုရှုမှတ်အားထုတ်တော့မကြခင်အာဘောကိကွာယဟန္တာဖြစ်တယ်ယဟန္တာဖြစ်ပြီးတဲ့နောက် တချို့တချို့ကိုရိယာမေးကြအရှင်သောတိကဘုရားအဲ့နဲ့လူဝါတို့ကသတိတလာကလေးလွန်သေးလားလူဝါတို့ကစိတ်ရင်ချမ်းသာရင်ပြန်ပြီးတော့သတိရသေးလားဟာသတိမရပါဘူးမလွတ်တော့ပါဘူးဆိုတော့မဟုတ်ဘဲနဲ့အလွဲအကြည့်ပေးတယ်လို့ထင်တာနဲ့မြတ်စွာဘုရားကိုတောက်ကြရဲ့တောက်တော့မြတ်စွာဘုရားကဘိက္ခဝေဩရှင်သာဘောင်ရဟန်းကောင်းတော် ဣဒံလောကေဣလောက၌ယောပုဂ္ဂလောရှင်ပုဂ္ဂိုလ်ဤတဏ္ဏလောဘတဏှာကိုပန္တဝနာပါတိဇံဝိပဿနာအမတ်တရားအဖြစ်ပေဇာဖြောက်ပြေ၍အနာရောဘောအိယတိထောင်လူပေါင်းမှမနေပဲပြိပ္ပစေသင်္ကဝလိုက် တဏှာဘဝပြိကိနံတဏှာယောဘဝယောကုန်ပြီးတော့တံပုဂ္ဂလံခောပုဂ္ဂိုလ်မျိုးကိုအံငါဘုရားတိပြမဏံပြမဏဟူ၍ပြုမိဟောတော်မူဝေတတိအိညာတိထောင်လူပေါင်းကရှောင်ခွာပြီးတော့ တဏှာအခိတအမြင့်ပြရေးအတွက်မဟာရိပ္ပံဝိပဿနာတရားလို့အားထုတ်လို့တဏှာကုန်ငိမ့်တဲ့ထိုပုဂ္ဂိုလ်ကိုဗြဟ္မဏလို့ငါဘုရားမိန်တော်မူတာဆိုငါသားသောတိကလို့ပုဂ္ဂိုလ်မျိုးတွေပဲအဲဒီလိုမြတ်စွာဘုရားမိန်ကြတော်မူတဲ့အခါကျမှအကျဉ်းသောတိကအပေါ်မှာအလုံးကုန်သံရရည်ကင်းစင်ကြတယ်တဲ့ အဲဒီနေ့ဆေးသခန်းကြီးရဲ့အပြီးတတရားဒါနကြောင့်ပံမယမရှိပါတရားတော်ဏိကုံထုံးကြဆိုရဲ့သုံးမိကိစ္စမဓမ္မအခါတရောတရကတာပฏิပန္နပမောက္ခတိဇာယိနောမာရပါဏနာ ဒိခောဩจิตจิตသမီးများတို့တုံမိတ်တေတို့ဒီကိစ္စမှာတပ္ပမဟာရိပဏဝိပါဒတရားအလုံးအလုံးသိပြီအတုပါဒါရကတငါဘုရားတို့မှာတော့အခါဒါရောနိဗ္ဗညွန်ပြယုံများတာသွန်နိုင်ကြပါကုန်၏ပฏิပန္နာတို့များနိဗ္ဗညွန်ပြတဲ့အတိုင်းကျင့်ကြကုန်လျက်ဒါဟိနာဝိပါဒညာမိမညာမိတို့ဖြင့်ကိရိတာအမိုက်တို့ကိုကျွတ်မြိုင်နိုင်တော်သူတို့ဒီသာလည်းမဟာရဗန္ဒနာတိမင်းလက်တွဲမှာ ပါမကန္တိလောမြောက်ကြပေကုန်တည်း